ယနေ့သာသနာတော်နှစ်2562ခုနှစ်ကောဇာတိကရီ1380ပြည့်နေယုလဇာ10ရက်ခရစ်နှစ်2018ခုမေလ24ရက်ဇာတာပရိနေယနေ့အမေရိကန်နိုင်ငံကယ်လီဖိုးနီးယားပြည်နယ်ဆန်ဖရန်စစ္စကိုဘေးရီယာဟမ်မုံဘေးမြို့ ဓမ္မနန္ဒဝိဟာရကျောင်းတိုက်တော်ကြီးအတွင်မှရွှေမင်းဝန်ဆရာတော်ကြီးခုနှစ်ရက်အချိန်ပြည့်တရားစခန်းပွဲမှာမဟာတတိပဋ္ဌာန်ဝိပဿနာတရားတို့ကို စက္ကမိနစ်နာရီမလတ်ရှုမှတ်ပွားများအားထုတ်လျက်ရှိကြတဲ့ယောဂီသူတော်စင်များကိုဘုန်းကြီးဓမ္မဒါနတရားလူပေးလူမှာကတော့ ရိယာစံအိမ်တရားတော်ဖြစ်ပါလေဒီရိယာစံအိမ်တရားတော်မှာအရိယာစံအိမ်တရား10ပါးညစောပြဟောထားပါတယ်အဲ့ဒီ10ပါးမှာသူ့ရဲ့ဒေသနာစဉ်နဲ့ပြောရမယ်ဆိုရင်တော့ငင်္ဂါ၅ပါး ဘယ်ဘုံကစပြီးတော့ဟောရမှာဖြစ်ပါတယ်သို့တော်လည်းပဲပฏิပတ်တိကမကျင့်ကြံပွားများ အားထုတ်နေတဲ့ယောဂီများအတွက်ကျင့်စဉ်တွေနဲ့ဟောမယ်ဆိုရင်တော့မိမိတို့နံပါတ်3ဖြစ်တဲ့အင်္ဂါကနေစပြီးတော့နံပါတ်3ဖြစ်တဲ့အင်္ဂါကနေစပြီးတော့ဟောရမှာဖြစ်တယ်။ဒါကြောင့်မို့မနေ့က အင်္ဂါသုံးပါးဖြစ်တဲ့တတာရခိဏစေတတတတိအဆောင်လျှောက်လေးထားလို့ရှိရင်အဲ့ဒီတတိအဆောင်လျှောက်လေးဟာဖြစ်တိုင်းဖြစ်တိုင်းဆိုတော့မျက်စိကမြင်တိုင်းနားကကြားတိုင်းနှာခေါင်းကနမ်းတိုင်းလျှာကရတာစသည်တိုင်းအတွေ့အထိတွေ့ထိတိုင်းစိတ်ကူးစဉ်းစားကြံစည်တိုင်းမှစပြီးတော့ ဒီတတိလေးအဆောင်ရှောက်ရှိနေလို့ရှိရင်ဘယ်ကိလေသာမှဝင်ခွင့်မရတော့ဘယ်အကုသိုလ်မှဝင်လို့မရတော့အဲ့ဒီလိုကိလေသာတွေဝင်ခွင့်မရတော့ဘူးဆိုရင်ဆင်းရဲတွေကလူလူငြိမ့်နေတာအဲ့ဒီပုဂ္ဂိုလ်ဟာဒီတတိလေးမြဲနေပြီတတိအဆောင်ရှောက်လေးရှိနေပြီဆိုရင်ဒါအရိယာဆိုင်ထဲမှာဒီပုဂ္ဂိုလ်နေဝင်ရတယ် ဒါကြောင့်ဘုန်းကြီးတို့ယောဂီများအရိယာစာအိမ်ထဲကိုနေခြင်းနဲ့ဆိုရင်ဒီတတိနေမြဲနေဖို့လိုပါလေ။ထိုင်နေဣရိယာပုနဲ့ရှုတဲ့အခါမှာလည်းပဲအဲ့ဒီရှုမှတ်ရာအာယုံပေါ်မှာမိမိရဲ့ရှုသိစိတ်တတိနဲ့တတိဥစည်းတဲ့စိတ်လေးမြဲနေဖို့မိမိရှုမှတ်တာဘာကိုရှုမှတ်လဲ။နာသီးပြားရဲ့ဝင်လေထွက်လေကိုရှုရလား။ ဓမ္မမဟုတ်ဝမ်းပန်းရဲ့ဖောင်းမှုပင်မှုကိုရှုတာလားဓမ္မမဟုတ်ရင်ကြိုက်ကနေပြီးတော့လှုပ်နေတဲ့သဘောကိုရှုတာလားဓမ္မမဟုတ်ငယ်လေးကလှုပ်နေတာကိုရှုတာလားရှုရင်ရှုနည်းတွေအမျိုးစုံရှုနေကြဘယ်ရှုနည်းနဲ့ပဲရှုရှုပေါ့အဲ့ဒီမိမိရှုနေတဲ့အာယုပေါ်မှာဒီတတိလေးကန်နေဖို့လိုတယ်ဒီတတိလေးမြဲနေဖို့လိုတယ် အဲ့ဒီတတိလေးမြဲနေပြီဆိုရင်ဈာကိတေတာဘယ်ကမှဝင်ခွင့်မရတော့ဘူးတဏှာကြီးလောက်ရှုစိတ်ကလေးမြဲနေရင်တဏှာကြီးအရိယာစာရင်နဲ့နေခွင့်ရနေတယ်မိမိဟာဈဉ္ညာလျှောက်ရင်းနဲ့ရှုမှတ်လို့ဈဉ္ညာအာယုံပေါ်မှာမြဲနေတယ်ဆိုရင်အဲ့ဒီဈဉ္ညာလျှောက်ရင်းနဲ့အရိယာစာရင်နဲ့နေခွင့်ရနေတယ်ဒါကြောင့်မနေ့ကတတာရကိနာစိတ္တတာ ဒီတတိအဆောင်လျှောက်ကလေးအမြဲတမ်းရှိနေရမယ်ဒီအဆောင်လျှောက်လေးရှိနေရင်ကိလေသာ လူဆိုးတစ်ခုဘယ်ကမှဝင်ခွင့်မရတော့ဘူးအဲဒီမှာကိလေသာတွေငြိမ့်နေတယ်နံပါတ်1ဒီနံပါတ်1ဖြစ်တဲ့အရိယဝါဒအာလုံး၁၀ပါးထဲမှာသူဟာအချုပ်ပါဒီတတိလေးဟာအချုပ်ပါအဲ့ဒီတတိ နဲ့ပဲသွားရမှာဖြစ်ပါတယ်ဆယ်ပါးသလုံးအဲ့ဒီမှာနံပါတ်2ဘုန်းကြီးတို့ဒီနေ့ဆက်ပြီးဟောမှာငါရင်ပဲလေကုံ6တွေစုံစည်းစောင့်တပါလေးရမိကပဲရှင်းရာတစ္ဆာတိတများဆိုတဲ့နံပါတ်2ဆောင်ဖို့အစာပိုင်းလေးကိုဘုန်းကြီးတို့ဒီနေ့လေးရမိကဆိုတဲ့မိယာ၄ပါးကိုဒီနေ့ဟောပြရမှာပါ ကတိဇာဘေကဝေဘေကုစတုရာပတ္တိနောဟောတိဘယ်လိုမိယာရီနဲ့ပြည့်စုံရမှာလဲတဲ့မိကုံကဒါကိုဘုရားရှင်ကိုရောမြတ်ကြီးကဣဒဘေကဝေဘေကုသင်္ခာယေကံသင်္ခာယေကံအပိပတိဝေတိတိပတိဒေဝတိသင်္ခာယေကံအဓိဝါသေတိသင်္ခာယေကံပရိဝဇေတိသင်္ခာယေကံဝိနောရေတိ ဧဝံခောဘိကဝေဘိက္ခုစတုရပတိနောဟောတိဘိကဝေယံတော်များဥจิตသားတို့ဤရာဤသာသနာတော်၌ဘိက္ခုယဟန်တိဝါတရားအထုတ်နေတဲ့ယောဂီပုဂ္ဂိုလ်သည်ဧကံတခုသောမိဝဲတင်သောပစ္စည်းလေးပါးကိုဧကံတခုသောပစ္စည်းလေးပါးကိုမိဝဲမိဝဲ၏ သင်္ခါယပฏิသင်္ခါပฏิသင်္ခါယပညာဖြင့်ဆင်ញင်၍ပฏิသေးဝတိမိဝဲ၏တခုသောမိဝဲတဲ့ပစ္စည်းလေးပါးကိုပေါ့အဲဒီတော့မိဝဲတဲ့အခါကလည်းမှပညာဖြင့်ဆင်ခြင်ပြီးတော့မိဝဲတဲ့နံပါတ်1မိကိုရမယ်ဟာနံပါတ်2မိကိုရမယ်တရားကသင်္ခါယေကံဒီဝံတိတိ ဧကံတခုသောတိခံတင်သောအချမ်းအပူဇတ်တိကိုသင်္ခံရဆင်ကျင်၍အတိဝါတိတိတိခံရမည်မိမိတိခံတဲ့နေရာတွေအားလုံးကိုမိမိတိခံသွားရမယ်ဒီနံပါတ်1ဒါကမိဝဲမိခိုးကတရားမိဝဲရမယ်တရားတစ်ပါးသင်္ခါယေကံပရိဝုဇေတိ ဧကံတစ်ခုသောရှောင်ခြင်းတင်သောဆင်ခြံမြင်ခြံစသည်ကိုသင်္ခါရဆင်ခြင်၍ပရိဝုဇေတိရှောင်ခြင်းရှောင်ခြင်းတင်တာမိမိအန္တရာယ်ဖြစ်မဲ့အရာဟုသမျှအဲ့ဒီရှောင်ခြင်းတင်တာကိုဆင်ခြင်ပြီးတော့ပညာဖြင့်ဆင်ခြင်ပြီးတော့ရှောင်ခြင်းရမယ်တဲ့သင်္ခါရေကံဝိနောဒိတိဧကံတစ်ခုသောပယ်ဖြောက်သင်သောကမ္မဝိတ္တစသည်ကို သင်္ခါရဆင်ခြင်၍ဝိနောရေတိပဲဖြောက်၏မိမိတို့ပဲဖြောက်တဲ့နဲ့ကမ္မဝိတ္တဗျာပါဒဝိတ္တစတဲ့အဲ့ဒီဝိတ္တတွေကိုလည်းပဲရှင်ကျင်ပြီးတော့ပညာဖြစ်စင်ကျင်ပြီးပဲဖြောက်ရမယ်ဒီ၄ပါးပရိယာတို့ဇန်နေအိမ်နဲ့နေခြင်းတဲ့ပုဂ္ဂိုလ်ဟာနံပါတ်2ဒါမိဝဲရမယ်တရား၄ပါး အဲ့ဒီမိဝေးရမယ့်တရား၄ပါးမှာနံပါတ်၁ဖြစ်တဲ့သီခံရေကံပฏิဒေဝတိတကူသောမိဝဲတင်သောပစ္စည်း၄ပါးကိုပစ္စည်း၄ပါးဆိုတာကဘုန်းကြီးတို့စွမ်းသင်္ကန်းကြောင်းစီဒီဒီပါဒါဘုန်းကြီးတို့ယောဂီများလည်းဒီလေးပါးအမိပြုပြီးနေရတာစွမ်းဆိုတာကစားစရာသင်္ကန်းဆိုတာကဝတ်စရာ ကြောင်းဆိုတာကနေစရာဆေးဆိုတာကြမ်းမာရေးဒီလေးပါးကိုအမိပြုပြီးတော့မိမိတို့တရားထုတ်ရမယ်ဒီလေးပါးအမိမရှိရင်မမိဝဲရင်တရားထုတ်လို့မရဘူးဆိုတာမစားဘဲနဲ့နေလို့မရဘူးသင်္ကန်းမိမိတို့အဝတ်အထည်မဝတ်ဘဲနဲ့နေလို့မရဘူး ကြောင်းနေစရာမရှိရင်လေဒီပုဂ္ဂိုလ်မှာနေလို့မရဘူးတဘာဝပေတံနေမူတံလေတံပူတံနေစေကျမ်းမာရေးအတွက်ဇီဝကလည်းပဲရှိဖို့လိုတယ်မိဝဲရအဲ့ဒါဆိုရင်ဘုန်းကြီးတို့တရားအားထုတ်တဲ့ပုဂ္ဂိုလ်တနည်းအားဖြင့်အရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒီမိဝဲတဲ့နဲ့သွမ်းသင်္ကာကြောင့်စီပစ္စည်း၄ပါးကိုနံပါတ်၁နေရာဖြင့်မိဝဲရမယ် န်းကြီးတို့ယဟန်တော်များတိမ်ထဲမှာညတိသရုတ်ထကမောဇာဖြင့်ရွတ်ဖတ်ပြီးတော့ယဟန်အဖြစ်ကိုညှင့်တင်ပေးလိုက်ပြီယဟန်ဖြစ်သွားပြီဆိုရင်အဲ့ဒီယဟန်ဖြစ်သွားတဲ့ပုဂ္ဂိုလ်ကိုပထမဦးဆုံးဥပိ္ပစေဆရာကဩဝါဒပေးရတယ်အဲ့ဒီဩဝါဒပေးရတဲ့ခါမှာကရဏိယပြုကျင့်ရမယ်တရားအကရဏိယရှောင်ကျင်ရမယ်တရား ဒီဟာကိုဩဝါဒပထမဦးဆုံးပေးရတယ်။အဲ့ဒီပေးတဲ့ဩဝါဒပထမဦးဆုံးပေးရတဲ့ဩဝါဒမှာဒီ၄ပါးနံပါတ်၁ပဲ။အဲ့ဒီမှာဆွမ်းနဲ့ဆွမ်းဆိုလို့ရှိရင်လည်းပဲမိမိမှာမပြည့်စုံလို့ရှိရင်တလုံးမြင်ကောင်းနဲ့ယဉ်နှီးတပိတ်ပိုက်ပြီးတော့ဆွမ်းခံစားတဲ့နံပါတ်၁တကယ်လို့မိမိမှာ ရှေးကကုသိုလ်ကံတွေပါခဲ့တယ်ဆိုရင်လည်းပဲရှေးကပြုခဲ့တဲ့မိမိရဲ့အတိတ်ကံကြောင့်ဘုံလလာပါတွေပေါ်များတယ်ဆိုရင်လည်းပဲတန်ဃာကုံတန်ဃာကုံယောဂီကုံပေါ့အဲ့ဒီလိုကျွေးတဲ့ဆွမ်းကိုလည်းဖုံပေးမိမိတပါးတည်းဖြစ်စေနှစ်ပါးသုံးပါးငါးပါးဆယ်ပါးဖြစ်စေဖိမှန်တကပြုပြီးလူဒန်းနဲ့ဆွမ်းလည်းဖုံပေးစေရမယ်ချံလူဒန်းနဲ့ဆွမ်းလာဇံဘက်ကလာဇုတ်ဘက်က လူဒန်းနဲ့စွမ်းအထွက်တရနဲ့ဥပုံနဲ့လူဒန်းနဲ့စွမ်းအထွက်တရနဲ့လူဒန်းနဲ့စွမ်းစတဲ့စွမ်းခုနှစ်မျိုးရှိတယ်။အဲ့ဒီစွမ်းများကိုတရားဒဂမများကလည်းလူဒန်းမယ်မိမိကလည်းအလိုရှိတယ်ဆိုရင်လူခံပြီးဖုံးပေးမြတ်စွာဘုရားဒီလိုခွင့်ပြုတယ်။အဲ့ဒီလိုလူဒန်းမဲ့ပုဂ္ဂိုလ်မှမရှိရင်တပိတ်ပိုက်ပြီးတလုံးမြင်ကောင်းလည်းယဉ်နေစွမ်းခံပြီးဖုံးပေး။အခုဘုန်းကြီးတို့ယောဂီများမှာစွမ်းခံစရာလည်းမလိုဘူး။ လူတန်းတဲ့ကုသိုလ်ရှင်များကနေပြီးတော့သူ့ချိန်နဲ့သူအာယုံချိန်အာယုံနေစွမ်းချိန်နေစွမ်းအဲ့ဒီလိုလူတန်းမဲ့ပုဂ္ဂိုလ်ရှိနေရင်လည်းပဲအဲ့ဒီပုဂ္ဂိုလ်ရဲ့လူတန်းမှုကိုအလူခံပြီးဖုံးပြီးဘုရားတို့ပထမဦးဆုံးယဟန်တော်များယဟန်ဖြစ်ပြီးပြီဆိုရင်ဟောရတာပြရတင်ကန်းတဲ့တင်ကန်းဆိုရင်လည်းပဲမိမိမှာ သင်္ကန်းမပြည့်စုံလို့ရှိရင်ပန့်တကူသင်္ကန်းကောက်ယူဝေယုံပြီးတော့နေရမယ်တဲ့ပန့်တကူသင်္ကန်းဆိုတာဘယ်လိုသင်္ကန်းမျိုးတွေလဲဆိုတော့လူတွေမသုံးဆောင်တော့လို့လမ်းပြီးအမိုက်ပုံတုတ်တန်သင်္ကြန်စွန့်ပြစ်ထားလို့ဖုံမှုံအလင်းလင်းကပ်နေတဲ့အဝတ်စုပ်များကိုကောက်ယူပြီးချုပ်ဆက်ဆူဝေရတဲ့သင်္ကန်းကိုပန့်တကူသင်္ကန်းခေါ်တယ် အဲ့ဒီလိုဝယ်ရပြီဆိုရင်သင်္ကန်းကြီးအဲ့ဒီပုဂ္ဂိုလ်မြင်ရတာနဲ့ပဲရောရှာဆက်စုပ်ပွဲပဲသင်္ကန်းအစတွေကအစုံပဲနေဖြူတဲ့ဟာလည်းပါတယ်ချမ်းတဲ့ဟာလည်းပါတယ်နူးညံ့တာလည်းပါတယ်ပါတာလည်းပါတယ်နောက်အယောင်ကလည်းအမျိုးစုံပဲနေနီရောဖြူရောအဝါရောအနက်ရောအစိမ်းရောအပြာရောစသည်အဲ့ဒါတွေကိုတခါလေချုပ်ဆက်ပြီးဆက်ပြီးချုပ်ထားတယ် ချုပ်ပြီးတော့မှဝယ်ရတယ်စက်နဲ့ချုပ်တာလည်းမဟုတ်ဘူးလက်နဲ့ချုပ်တာဖြစ်တော့စဉ်းစားကြည့်ပေါ့အဲ့ဒီဟာကြီးကိုဝက်သွားတဲ့ပုဂ္ဂိုလ်ကိုဘယ်မှာကြည့်လို့ရှိလို့ပဲကောင်းမလဲမြတ်စွာဘုရားက သူ့ရဲ့သားတော်ကြီးဘုရားပွင့်တော်မူစားတော့ကသာသနာတော်ဝင်ရောက်တဲ့ပုဂ္ဂိုလ်ကြီးဆိုတာကတကယ်မင်းကြီးမင်းသားကြီးမမနာအင်မတန်ကြီးတဲ့ပုဂ္ဂိုလ်ကြီးတထိတာတကြွယ်သားတွေဝတ်တာစည်ရဲသားတွေဝတ်တာမဟုတ်ဘူး အဲ့ဒီလိုမာမာနကြီးမားတဲ့မင်းကြီးမင်းသားတွေတတိတကြွယ်သားတွေဖြစ်တဲ့အတွက်ကြောင့်မှန်ကြအောင်ကံလည်းဒီလိုသင်္ကန်းမျိုးဝင်ရမယ်ဆိုအဲ့ဒီမှာတကယ်မင်းသားဘဝတုန်းကလွင်တက်တက်လွင်လွင်နဲ့တောက်တောက်ပြောင်ပြောင်နဲ့ဝင်နေတဲ့ပုဂ္ဂိုလ်တွေကတကယ်ကိုအစုပ်ပြက်တွေဝင်ရအဲ့လိုကိုမာမာနတွေချထားအဲ့လိုဝင်ရတကယ်လို့မိမိမှာလူသေးအလောင်းကောင်မှာရစ်ပတ်ပြီးစွန့်ပြစ်တာဘုန်းကြီးတို့ကဒီခေတ်မှာတော့အဲ့လိုမရှိဘူး ရှေးခေတ်ကတုတ်တန်သွားပြီးတော့လူသေးပြီဆိုရင်အဲ့ဒီမှာအဝတ်တွေနဲ့ပတ်ပြီးတော့ကပ်ပေါ်မှာတင်ပြီးကပ်နဲ့ထန်းတင်ပြီးတုတ်တန်သွားလွှင့်ပလိုက်တာခွေစားစားလင်းတာစားစားဒီတိုင်းဖြစ်ထားလိုက်တယ်အဲ့ဒီလူသေးအလောင်းကောင်မှာပါလာတဲ့အဝတ်များကိုခွာယူခွာယူပြီးတော့စေချိုတုတ်တင်ပြီးတော့မှအဲ့ဒီဝုကိုချုပ်ဆက်ဆူဝေးရတဲ့သင်္ကန်းကိုပန္တကူသင်္ကန်းခေါ်တာဒီသင်္ကန်းနဲ့ပင်နတ်တန်နေရမယ် အတိတွေကလာဖို့ရှိပုံရှိကံမြင့်မှာဘုံကံရှိလို့ရှိရင်တရားတော်မှာများလူတန်းနဲ့သင်္ကန်းများကိုမြင်ဝေယုံနိုင်တယ်မြတ်စွာဘုရားခွင့်ပြုတယ်ဆိုရင်သင်္ကန်းကျောင်းကျောင်းဆိုလို့ရှိရင်လည်းပဲနေစရာမရှိရင်တဲ့တစ်ပင်အောက်ပါနေနေစရာမရှိရင်တစ်ပင်အောက်မှာနေတဲ့မြတ်စွာဘုရားပွင့်တွန်းပေါ်ပေါ်သလိုမူစားကကျောင်းရည်လို့လူတန်းတဲ့ပုဂ္ဂိုလ်မရှိဘူးလေ မြတ်စွာဘုရားဖြစ်ပြီးလို့ရာဇဂျိုမြို့ဗိမသာရမင်းကြီးပင့်ထားလို့ဗိမသာရမင်းကြီးစီသွားတဲ့အခါဘယ်မှာကြောင်းရှိမလဲဗိမသာရမင်းကြီးကသူ့ရဲ့ဝေလွန်ဥယျာဉ်ကြီးလှူလိုက်တာပဲအဲ့ဒီထဲမှာလည်းပဲဥယျာဉ်ကြီးလှူလိုက်တဲ့အခါကျတော့ဥယျာဉ်ခြံဆောင်တွေနေတဲ့အိမ်လေးတွေပါလိမ့်လက်ရှိကောင်းရှိမှာပါပဲ ဒါပေမဲ့မြတ်စွာဘုရားရှင်ကိုရောမြတ်ကြီးနေတကွာတန်ဃာတော်တွေဟာတစ်ပင်အောင်တို့ခြုံနေလို့ကောက်ရေးပုံကြားလို့ဒီလိုနေရအဲ့ဒီလိုနေကြအခုလည်းပဲမိမိမှာနေစရာမရှိရင်တစ်ပင်အောင်မှာနေတဲ့အဲ့ဒီလိုနေရမြို့မှာနေတဲ့တကယ်လို့တရားဓမ္မများကလှူဒန်းလို့ရှိရင်တော့တဲ့တစ်ဖက်မူသောကြောင်းနဲ့နှစ်ဖက်မူသောကြောင်းလေးဖက်မူသောကြောင်း အထွတ်တန်ထားတဲ့ပြတ်တာကြောင့်ဥပိကရုံလို့ခေါ်တဲ့အုတ်တဲ့ကြောင့်လှိုင်ကူကြောင့်အဲ့ဒီကြောင့်များကိုလည်းနေဒါကြောင့်မို့မိမိတို့မှာမြတ်စွာဘုရားရဲ့သားတော်တွေဖြစ်တဲ့အတွက်နေရာထိုင်ခင်းကိုလည်းပဲရှိတဲ့နေရာလေးမှာနေပြီးအထောက်ရမယ်သောတင်ကကြောင့်ဆေးဆေးဆိုရင်လည်းပဲဘုရားရှင်ကိုတော်မြတ်ကြီးကဘာကိုခွင့်ပြုထားလဲဆိုတော့ဘာမှတန်ဖိုးမရှိတဲ့နွားကျင်ငယ်ကြီးတဲ့ နွားကျင်ငယ်နဲ့စိန်ထားတဲ့ဇိပုတိဖန်သာတိစီဒီစီခွင့်ပြုထားတယ်။အဲ့ဒီဈေးနဲ့ပဲမိမိတို့ရဟန်းဖြစ်မြတ်တာတည်နေရမယ်။ဘုရားလက်ထက်ကအိန္ဒိယမှာဆိုတာအိမ်တိုင်းအိမ်တိုင်းကနွားမွေးတယ်လေ။နွားမွေးတယ်ဆိုတော့ဈေးဖြစ်နေအဲ့ဒီမှာနွားကျင်ငယ်ကြီးသွားလူခံလွယ်လွယ်ကူကူရတာပဲ။အဲ့ဒီနွားကျင်ငယ်ကြီးနဲ့စိတ်ထားတဲ့ဇိပုတိဖန်သာတိစီစား အဲ့ဒါဆိုရင်ကတော့အထိုင်များတဲ့ယဟန်တန်ဃာတော်တွေတရားမရှိမှကြအတုကြဆိုတော့တန်များတဲ့ဒူလာပါရိယစတဲ့အကျိုးတက်တာတွေညောင်းတာတွေပြေပြောက်တယ်ပေါ့ဒါကြောင့်မို့အခုလည်းပဲဘုန်းကြီးတို့ယောဂီများတရားထင်ရတာနဲ့ဒီဟာယာတိဝိရုအေးတာနဲ့ဆိုတော့အညောင်းတွေပါရေကြောတွေများတက်မယ်ဆိုရင်အဲ့ဒီစီးနဲ့တော့သိလျော်မှာပဲဘုရားစီဘုရားစီဘုရားစီ အဲ့ဒီဘုရားစီကဘုန်းကြီးတို့မြန်မာနိုင်ငံမှာမောလမြိုင်မှာမွန်ပြည်နယ်မှာအခုချိန်တရားရှိတယ်။ဘုန်းကြီးကကျေးဇူးတော်ရှင်ပါသီဆရာတော်ဘုရားကြီးကြွတဲ့အခါမှာမောလမြိုင်မှာဆရာတော်ဘုရားကြီးကနှစ်လနှစ်လရှိတော့တရင်သုံးပေးတယ်။နောက်ကြတော့သိပြီလို့တာဝန်နေများခီးစဉ်နေများတဲ့အတွက်တလတရင်သုံးပေးတယ်။ဆရာတော်ဘုရားကြီးကြွတဲ့နောက်ကဘုန်းကြီးကမြဲလိုက်ရ အဲ့ဒီမော်လမြိုင်ရောက်ပြီဆိုရင်မော်လမြိုင်ကတက္ကရာကမလေးကဆရာတော်ဘုရားကြီးအလွန်ကြည်ညိုတော့ဘုန်းကြီးဝေယဝဆပြုမဲ့ဟာကိုဦးစင်းလေးဦးစင်းလေးပြနေရမှာကြွားပါဘုရားဆိုနေရဘုန်းကြီးကိုဆရာတော်နဲ့ဝေယနေရထားပြီးသူတို့ဒီရောက်တဲ့အချိန်သူတို့ပြုစုပြရစေဆိုပြီးသူတို့ဘုန်းကြီးကိုဝေယထားပြီးသူတို့ကပြုစုကြတယ်အဲ့ဒီမှာအဲ့လိုပြုစုကြတဲ့အခါကျတော့အဲ့ဒီမှာညနေ ၄နာရီလောက်ဆိုရင်ဒါဟိုညနေဆိုရင်တရားဝယ်ပြီးပေါ့၃နာရီပြီး၄နာရီလောက်အဲ့ဒီအချိန်ဆိုရင်ဒီယောဂီယောဂီမလေးတွေကလိုက်ပြီးတော့တန်ဃာတော်များတည်င်းသုံးတဲ့နေရာတွေကိုနှစ်ယောက်တွေ့နှစ်ယောက်တွေ့ဗန်းလေးတွေကင်းပြီးတော့နားလေကျောင်းဘဝရောက်တဲ့အခါကျတော့တကားပေါက်လေးခောက်တကားပေါက်လေးခောက်ပြီးတော့ပြင်းကနေတန်ပေးတယ်ဖះဆေးပါဖះဖះဆေးပါဖះ ဘုန်းကြီးကလည်းဘုရားစီတခါမပုံးပေးဘူးဘာရင်းများလာကပ်မှာပါလေဘာရင်းများလာကပ်မှာပါလေလို့ဒီလိုနဲ့ပဲတရားပေါက်လေးနှစ်ပါးနေတဲ့အကြောင်းလေးဘုန်းကြီးကတရားပေါက်ဖွင့်ပေးလိုက်တယ်ပွင့်ပေးလိုက်တဲ့ကံမှာအဲ့ဒီယောဂီလေးနှစ်ယောက်ရောက်လာထိုင်ပြီးတော့ကြောကြောပြီးတော့သူတို့ဘန်းလေးပေးချကြောကြောပြီးတော့မှအဲ့ဒီဘန်းလေးထဲမှာပါလာတဲ့ပလင်းဟိုပလင်းကဘုန်းကြီးတို့ဟို ဘာကောလဲ overden လို့ဘာလို့လို့ပလင်းမျိုးနဲ့ထည့်လာအဲ့ဒီမှာပကံလေးတွေဇွန်လေးတွေလက်ဖက်ရည်ပကံလေးနဲ့ဇွန်နဲ့ထည့်အဲ့ဒီမှာပလင်းဖွင့်လိုက်တာဖွင့်လိုက်တယ်အနံ့ကမကောင်းတယ်အနံ့ဆိုဘုန်းကြီးကဘလို့မခံလို့မရအသက်ရှင်လို့မဟုတ်မောအောင်အဲ့ဒီကဖွင့်လိုက်တဲ့အနံ့ကနန်းတာစူးရနန်းတာနန်းလိုက်တာအဲ့ဒီဟာကိုကလေးမလေးတွေကအဲ့ဒီပလင်းထဲမှာဇွန်လေးနဲ့ကောပြီးတော့တခါတယ် အလုံးလေးတွေထည့်ဖန်ကားသည့်လုံးလေးတပားကိုမှနှလုံးအဲ့ဒီပကံလေးတွေထည့်ပြီးအဲ့မှာပြောကြအရေးလေးတွေလည်းထည့်တယ်ထည့်ပြီးတော့ကတ်ဘုန်းကြီးကအဲ့ဒီအနန္တန်တော့အဲ့ဒီနာမကတ်နိုင်ဘူးဘုကိုယ်တော်အရှင်မြတ်ကတ်ခံပါအဲ့ဒီကိုယ်တော်ပဲတွန်းပေးလိုက်တယ်ကတ်ခံကတ်ခံပြီးတော့သူတို့မြန်မြန်ထွက်အောင်မို့ဟိုဘက်မှာလည်းကိုရိုတွေရှိသေးတယ်အဲ့ဒီဘက်သွားကတ်ကြပါ ဘာကကြောင်သူတို့ပြန်ပြန်ထွက်အောင်မလွတ်လေရတယ်အဲဒီမှာသူတို့ထွက်သွားတဲ့ကဟိုကိုယ်တော်ကတော့သူကဖုံးပေးနေကြဖြစ်တော်လေဒီကရဲအဲ့ဒီပကံလေးကခံပြီးယူပြီးတလုံးစားခွန်းခွန်းနဲ့ကိစ္စကိစ္စပြီးအစီနဲ့စုပ်နောက်တကပကံနဲ့ကြံတဲ့အရေးတွေလည်းဇွန်းနဲ့တော့ဘုန်းကြီးမှာတော့လေဘလို့ကနေလို့မရအဲ့ဒါနေကိုတော့ရှင်ပြန်ဒီပကံလေးပါရှင်ပြန်လူခံပါ သူ့အလူခံခိုင်းရတယ်အလူခံခိုင်းပြီးတော့နောက်ရဲ့အဲ့ဒီလူချင်းရောက်ပြီးဆိုရင်ဘုန်းကြီးအဲ့ဒီကြောင်းနဲ့မနေဘူးတနေရာသွားပုံတယ်ဘုရားစီကြောင်းတော့အဲ့ဒီမှာဘုရားစီလန်လာကတ်တာအဲ့ဒါအညောင်းအညာတွေဒူလာတွေပါရရဲ့တည်ပြည်တယ်တဲ့ဒီမှာဘုန်းကြီးဥဒရာလျှောက်ထားရအောင်ဘုရားစီလေးပါလေးဆောင်းထားပါအောင်လို့ယောဂီတွေကြောင်းရင်ညာရင်ဘုရားစီလေးပါလေးလူတော့ အဲ့တော့ဘုရားစီကအဲ့ဒီဟာတွေပြည်လောက်တယ်လို့ဆိုပါတယ်။ဒါကြောင့်မို့မြတ်စွာဘုရားကဘာမှတန်ဖိုးမရှိပဲလွတ်လွတ်ကူကူရနိုင်တဲ့စီးဒီစီးကိုခွင့်ပြုတယ်တဲ့။တကယ်လို့အတိတွေကလာဖို့ရှိဖို့ရှိကံမိမတို့မှာရှိနေလို့ရှိရင်တဲ့။ဒေါဘဆိုတဲ့စီးစီဟုဆိုတဲ့စီးပြာရီဆိုတဲ့စီးတင်းလေဆိုတဲ့စီးတကားဆိုတဲ့စီးအဲ့ဒီဈေး၄မျိုး၅မျိုးကိုလည်းပဲငါဘုရားခွင့်ပြုတယ် အဲ့ဒီစီကဘုန်းကြီးတို့စတုမရုပြင်စမရုဆိုတာအဲ့ဒီ၅မျိုး၄မျိုးရောစပ်ပြီးတော့ကြိုချက်ထားတဲ့စီအဲ့ဒါကတော့အကောင်းဆုံးစီပေါ့အဲ့ဒီစီကိုမြတ်စွာဘုရားခွင့်ပြုထားပါဒါကြောင့်မို့ယဟန်ဖြစ်ပြီဆိုတာနဲ့ပဲယဟန်တစ်ပါးမှာဒီမှီဝဲရမယ်၄ပါးမရှိလို့ရှိရင်နေမဖြစ်ဘူးဒီ၄ပါးကို အမှီပြုပြီးတော့သင်ဟာ ယဟန်ဖြင့်မြတ်တန်နေပြီးတော့ပရိယတ်ဒီပဲဖြစ်စေပฏิပတ်ဒီပဲဖြစ်စေခန္ဓာဒုဒသဗ္ဗေသင်္ကြံပုချဝိပဿနာဒုဒဝိပဿနာတရားတွေပွားများအထောဆိုပြီးတော့အဲ့ဒီလိုမြတ်စွာဘုရားခွင့်ပြုထားတာအခုဒါကြောင့်မို့ဒီမှာမိယာ၄ပါးရှိတဲ့အထက်မှာလည်းပဲဒီသောသင်္ကန်းကြောင့်စေပစ္စည်း၄ပါးဟာလည်းပဲဒီအရိယာတို့စာရင်ထဲမှာနေမဲ့ပုဂ္ဂိုလ်အတွေ့မိယာတစ်ပါးပဲတဲ့နံပါတ်1 နောက်တကနံပါတ်1သင်္ခါရေကံဓိဝတိတိသင်္ခါရေကံတခုသောဘုန်းကြီးတို့သိခံတင်သောအချင်းရာများကိုသိခံတင်တာတွေကိုအဓိဝတိတိသင်သိခံရမယ်အရိယာဆိုင်နဲ့နေမဲ့ပုဂ္ဂိုလ်ဟာဒေါသကြီးနေတဲ့ပုဂ္ဂိုလ်အရိယာဆိုင်နဲ့နေလို့ရမလားမရဘူးသိခံရမယ် ခုအရိယာဆိုင်နဲ့နေဖို့အတွက်ခုဘုန်းကြီးတို့ယောဂီများတတိဥစည်းတဲ့စိတ်ကလေးနဲ့ထိုင်ပြီးတော့ပင်နိုင်ကမ္မထံဖြစ်စီ ပေါ်ရာထင်ရှားရာအာယုံဖြစ်စီခုရှုနေကြတယ်ဒီရှုနေတာအာထုတ်နေတာတွေဟာထိုင်ပြီးရှုရှုရပ်ပြီးရှုရှုဈဉံသွားရင်ရှုရှုလျောင်းရင်ပဲရှုရှုရှုမှတ်နေတယ်ဆိုတာအရိယာဆိုင်နဲ့နေဖို့ပဲအရိယာဖြစ်ဖို့ပဲကိလေသာတွေပယ်တတ်နိုင်ဖို့ပဲ ဟုတ်တယ်မို့လားဒါကိလေသာတွေကိုပယ်တတ်နိုင်မှသောတာပန်အရိယာတဂရကအနာကယဟန္တာအရိယာတွေဖြစ်မှလေဒါကြောင့်အရိယာဖြစ်ကြောင်းဖြစ်တဲ့အခုတတိပဋ္ဌာန်ဆိုတဲ့ကျင့်စဉ်တရားတွေကိုမိမိတို့ကျင့်ကြံပွားများအထုတ်နေတယ်အဲလိုအားထုတ်နေတဲ့အခါကလည်းမှတိခံသင်နာကိုတိခံရမယ်။ဘာတွေကိုအထူးတိခံရမှာလဲဆိုရင်မိမိအလိုမရှိအပ်တဲ့အတန်လေးအတန်လေးကိုလည်းတိခံရမယ် ခုတခါလေးစကားတွေတူတီတူတီတူတီတူတီနဲ့ပြောတာလေလေအဲ့ဒီစကားပြောတဲ့အတန်တွေကတရားပေါ်မှာအနှောက်အယှက်အတန်ဖြစ်တယ်အတန်ဟာယောဂီပုဂ္ဂိုလ်များစူးနဲ့တူတယ်တဲ့ဘုန်းကြီးစာဖွင့်တဲ့နေရာပြောခဲ့ပါတယ်အတန်ဟာစူးနဲ့တူတယ်တွားနေတဲ့ရှေ့ကိုတွားနေတဲ့ပုဂ္ဂိုလ်တယောက်ဟာစူးစူးလိုက်ကြည့်ရှေ့ကိုခြေလမ်းလှမ်းလို့တောင်မရတော့ တခါလေတုံလဲဆိုရပ်သွားတယ်အခုယောဂီဟာတမာရီထူထောင်နေတဲ့ယောဂီဟာအတန်တစ်ခုခုကြောင့်မိမိတမာရီဟာချက်ချင်းရပ်သွားတယ်ရှိကိုမတက်တော့အတန်တုံလဲရပ်သွားတယ်အဲဒီကြောင့်မို့ဒီတန်မျိုးတွေဖြစ်လာရင်ဒေါသဖြစ်တတ်တယ်အဲ့ဒါလေးကိုသိခံပြီးတော့ကိုယ်ဟာရှုမှတ်ရတယ်အတန်ကြီးချားလာရင်ချားတယ်ချားတယ်ရှု အဲ့ဒီလိုမှမဟုတ်ရင်မိမိအဲ့ဒီအတန်ကိုလိလိယရှုပြီးတော့မိမိရဲ့ပင်လယ်ကမ္မထံပင်လယ်အာယုံကိုမိမိပြန်ပြီးတော့ရှုအဲ့လိုနည်းနဲ့ယောဂီပုဂ္ဂိုလ်ဟာကြားလာတဲ့အတန်တွေကိုလည်းပဲသိခံရမယ်နောက်တစ်ခါတဘာဝကြောင့်အေးလာတာပူလာတာဒီလိုအေးအေးအပူလေးတွေရောမရှိဘူးလားအခုဒီနေရာမှာတော့ဖြင့်ဟမ်မုံပေး ဓမ္မနန္တဝိရဒအကြောင်းတိုင်းမှာတော့ဖြင့်အေးကိုသိခံရအဲ့ဒီမှာတဘာဝကနေပြီးတော့ဖြစ်ပေါ်လာတဲ့အေးတန်အပူတန်နေအေးလာရင်လည်းပဲအေးလုံးလို့ဆိုတာမျိုးကိုဒါပေါ်မှာကိုကစိတ်ထဲကဖြစ်မနေရအဲ့ဒီအေးလာတဲ့အင်းလေးကိုလည်းပဲသိခံရမယ်ပူလာပြီဆိုရင်လည်းပဲဘလောက်ပဲပူပူငရဲအပူလုံးမပူသေးဘူးသိခံမယ် အေးဆိုရင်လေလောကန္တရီငရဲလောက်မအေးသေးဘူးလောကန္တရီငရဲဟာအယိုးတွေကိုမွတ်မွတ်ကြေသွားတော့အောင်အေးရဲ့အေးအဲ့ဒီငရဲကိုကိုမခံစားခြင်းဒီတဘာဝကြောင့်အေးတဲ့အေးကိုငါသိခံမယ်အေးတဲ့အေးတဲ့ရှုမှတ်ရပူရင်လည်းပဲငရဲအပူကိုငါမခံစားလို့ငါတဘာဝရဲ့အပူကိုငါသိခံမယ်ဆိုပြီးတော့သိခံပြီးတော့ရှုမှတ်ရတယ်ခွန်ကြီးတို့ ဒီဟိုကျွန်းမှာသာသနာတော်ကြီးအင်မတန်ထွန်းကားနေတဲ့အချိန်မှာလောမတ္တနာဂဆိုတဲ့မထေရကြီးဟာလောမတ္တနာဂမထေရကြီးဟာဘုန်းကြီးတို့ဒီမှာအာဘောကံတိကဒူရင်ဆောက်တည်တယ်ဒူရင်73ပါးထဲမှာအာဘောကံတိကဒူရင်ဆိုတာကလွင်တိကောင်ထဲမှာနေတာလွင်တိကောင်ကြီးထဲမှာဘာအကာယံမှမရှိဘူးဘာအမိုးမှမရှိဘူး တစ်ပင်အောင်လည်းမနေဘူးသူကလွင်တီးကောင်းမှနေရအဲ့ဒီကံမှာဒီရာသီဥတုကဒီတပေါင်းတစ်ခုလိုပူပြင်းလာတဲ့ရာသီဥတုကြအတင်းပူတဲ့အခါကျတော့ချွေးတီးချွေးပုတ်တွေကသူ့ရဲ့မှုန်းညင်းပုတ်တွေကစပြီးချွေးတီးတွေထွက်အဲ့ဒီမှာဘေးကဒီလိုပဲကိုသင်္ကန်းကြောင်းလေးနဲ့ကိုအထုတ်နေတဲ့ပုဂ္ဂိုလ်တွေကကြမ်းမာရေးထိခိုက်မှစိုးလို့ရှင်ဗျာရာသီဥတုကလွန်ပူပြင်းလာပါတယ် တခြားအရေးကလေးတွေနေကိုရာလေးတွေရှိတဲ့နေရာလေးမှာရှင်ဗျာတရင်သုံးပြီးတော့ရှူပွားရင် ကောင်းပါလိမ့်မယ်ဗျာလျှောက်ကြတယ်အရှင်တို့အပင်ငရေကိုတင်တို့လည်းအခောက်ခောက်သွားခဲ့ပြီငါလည်းအခောက်ခောက်သွားခဲ့ပြီရောက်ခဲ့ပြီအဲ့ဒီငရေအပူဓာန်ကိုငါမခံစားလို့တော့ဘူးတဲ့အခုတဘာဝကြောင့်ဖောက်ပြန်တဲ့အပူကိုငါသိခံမယ်သိခံပြီးအထုတ်တယ် ပြားသူလိုငတော်ပြားသူလိုအင်မတန်အေးလာတဲ့ရာသီရောက်ပြန်တော့လေပဲတကယ်ကိုခိုက်ခိုက်တုံအောင်အေးနေတဲ့အရေးတန်ကြီးကိုသိခံပြီးတော့ဒီလွန်ဒီကောင်ကြီးထဲမှာအထုတ်နေအဲ့ဒီကံမှာလည်းဘေးကယဟန်တို့တွေကအတိပေးတဲ့ကံမှာငါရှင်တို့ငါလောကတွေငရဲကိုငါအချိန်ချင်းရောက်ခဲ့ပြီးပြီအဲ့ဒီငရဲမျိုးကိုငါမခံစားလို့တော့ဘူးငါတဘာဝကြောင့်ပေါက်ပြန်နေတဲ့ဒီအေးအေးတံကိုငါသိခံမယ်ဆိုပြီးတော့ အဲ့ဒီအပူဓာန်တွေဖြစ်ပေါ်လာတဲ့အခါမှာလည်းတိခံတယ်အရေးဓာန်တွေဖြစ်ပေါ်လာတဲ့အခါမှာလည်းတိခံတယ်အဲ့ဒီလိုတိခံပြီးတော့မိမိရှုမှတ်မြေကမ္မထံကိုရှုမှတ်တယ်အရိယာစံအိရိယာတို့ရဲ့စံအိမ်မှာနေနိုင်ဖို့နောက်တစ်ခါဘာတွေကိုသိခံရလဲဆိုတော့ခုယောဂီတို့မှာမိမိခန္ဓာကဖောက်ပြန်ပြီးတော့ဆင်းရဲတဲ့ဝေဒနာတွေမလာဘူးလား အဲ့ဒီဝေဒနာတွေလာရင်လည်းသိခံပြီးရှုရတယ်ဝေဒနာတွေငါမှကြီးတယ်ဖြစ်နေတယ်တခြားပုဂ္ဂိုလ်တွေကြတော့မဖြစ်ဘူးလားငါမှပဲဖြစ်နေတယ်လို့ဆိုပြီးဒေါသတွေဖြစ်မနေအောင်ဖြစ်ပေါ်လာတဲ့ဝေဒနာကိုလည်းသိခံပြီးတော့ရှုပြရတယ်အဲ့ဒီမှာဝေဒနာတွေတော့သိမခံနိုင်လို့ခဏခဏပြောင်းမယ်ရွှေ့မယ်ပြင်မယ်ဆိုရင်တမာရီမရတော့ တမာရီမဖြစ်ရင်ဝိပဿနာဉာဏ်ဆိုတာဘယ်တော့မှမဖြစ်ဘူးဝိပဿနာဉာဏ်မှမဖြစ်တဲ့ပုဂ္ဂိုလ်မပြည့်စုံတဲ့ပုဂ္ဂိုလ်ဟာအရိယာမဉဏ်ဘုံဉဏ်ဆိုတာမရနိုင်ဘူးနိဗ္ဗာန်ဆိုတာမျက်မှောက်မပြုနိုင်ဘူးဒါကြောင့်ဖြစ်ပေါ်လာတဲ့ဝေဒနာလေးတွေကိုဘုန်းကြီးတို့ယောဂီများသိခံပြီးတော့ရှုမှတ်သွားရတယ်ဒါမိမိတို့ခန္ဓာကဖောက်ပြန်နေတဲ့ယောဂဝေဒနာတွေ ခန္ဓာကနေပြီးတော့ပေါက်ပြန်နေတယ်ထိုင်တဲ့အခါမှလည်းဖြစ်တယ်ရက်တဲ့အခါမှလည်းဖြစ်တယ်သွားရင်လည်းဖြစ်တယ်နောက်ဆုံးအိယာကိုရောက်နေတဲ့အချိန်မှလည်းပဲဝေဒနာဆိုတာမလာဘူးလားဘာကြောင့်ဝေဒနာရှိတာလဲခန္ဓာရှိလို့ခန္ဓာရှိနေတဲ့ပုဂ္ဂိုလ်ဝေဒနာရှိတာမိမိတို့မှာဒီခန္ဓာကြီးရနေတဲ့အတွက်ကြောင့်မို့ဒီဝေဒနာတွေဟာရှောင်လို့တိမ့်လို့မရဘူး အဲ့ဒီဝေဒနာတွေကိုဖြစ်ပေါ်လာတဲ့ဝေဒနာတွေကိုမိမိတို့ကဘာပဲဖြစ်ဖြစ်သိခံပြီးတော့သိခံမှုလေးအရင်တည်ပြီးတော့ကြိုးစားပြီးတော့ရှုမှတ်သွားရမယ်ဝေဒနာကိုလည်းသိခံရမယ်အထူးအားဖြင့်ဝေဒနာကိုသိမခံနိုင်လို့တမာရီမရကြတာများတယ်ဝေဒနာသိမခံနိုင်တော့အမျိုးစုံပြောင်းနေပြည်တယ်ဒါကြောင့်မို့ဝေဒနာကိုဣရိယာပုဂ္ဂါကွယ်သည်တဲ့ ဘာကကွယ်ထားတာလဲဝေဒနာရဲ့သဘောကို မသိအောင်ဣရိယာပုကဟိုလိုပြောင်းလိုက်ဒီလိုပြင်လိုက်ဟိုလိုရွှေ့လိုက်ဆိုတော့ဝေဒနာရဲ့သဘောမသိတော့ဝေဒနာတိုးလာရင်တိုးလာတဲ့သဘောလေးသိရမယ်ရော့သွားရင်ရော့သွားတဲ့သဘောလေးသိရမယ်ဝေဒနာလေးဟာဒီနေရာမှာမရှိတော့ဘူးပျောက်ပြီးဟိုတနေရာမှာအသစ်ပေါ်နေရင်အသစ်ပေါ်နေတာသိရလုံးဝဒီနေရာမှာဝေဒနာမရှိတော့ဘူးဆိုရင်တော့ဝေဒနာမရှိတော့ဘူးစောစောကရှိနေတယ်ခုမရှိတော့ဘူး ဒါလေးမမြဲပုံလေးကိုကိုတိသွားပုံမရှိတယ်ကိုကဝေဒနာကိုရှုတဲ့အခါမှာပြောင်းအောင်ရှုခိုင်းတာမဟုတ်ဘူးတိအောင်ရှုခိုင်းတာဝေဒနာရဲ့သဘောလေးတွေတိအောင်ရှုခိုင်းတာတေချံတိခံပြီးရှုရှုရင်ဝေဒနာတဏှာပြီးမှတဏှာပေါ်တယ်တဏှာပြီးမှတဏှာပေါ်တယ်တဏှာပြီးမှတဏှာပေါ်တယ်ဘာနဲ့တူလဲဆိုတော့ဘုန်းကြီးတို့ဝေဒနာကိုမြတ်စွာဘုရားရေပွက်နဲ့ဥပမာပေးတာ ရေပွင့်တဲ့ဥမာပေးထားတယ်မိုးရွာတဲ့အခါမှာအခုဓမ္မနန္ဒဝိဟာရကျောင်းရဲ့ရှိအဲ့ဒီမှာကွင်းပြင်ကိုကြည့်ကြည့်လိုက်ဒါပေမဲ့ဒီကမိုးရင်မိုးပုတ်တွေတေးသေးလေးတွေနော်ဘုန်းကြီးတို့မြန်မာနိုင်ငံမိုးပုတ်တွေကြီးသလားမသိဘူးအခုဒီမှာဟိုတနေ့ကမိုးရွာနေတယ်ဆိုတာကြည့်ရမိုးရွာတဲ့အခါမိုးရေပုတ်တွေတေးသေးလေးတွေပဲအဲ့ဒီဟိုမှာတော့ကျောင်းရှိကိုကြည့်လိုက်ရင်မိုးတွေကတခါလေမြင့်တဲ့နေရာကစီးဆင်းနေတယ် အဲ့ဒီစီးဆင်းနေတဲ့ရေ ရေပြင်ပေါ်မှာဟိုကောင်းကင်ကမိုးပေါက်ကကျလိုက်ရေပွက်ကလေးပေါ်လိုက်နောက်ရေကတိုက်လိုက်ပြတ်သွားလိုက် ကောင်းကင်ကကျလိုက်ရေပွက်ကလေးပေါ်လိုက်နောက်ရေကစီးလိုက်ပြတ်သွားနိုင်တယ်ရေပွက်ကလေးဟာအခုပေါ်အခုပါဖြစ်သွားတယ်ဖြစ်သွားတယ်အဲ့ဒီဥပမာလိုပဲတဲ့ဝေဒနာဒီတိုင်းပဲတည်မြဲနေတာမဟုတ်ဘူးတဲ့ဝေဒနာဟောင်းဟောင်းတွေကပြက်ပြက်သွားတယ်အတိတ်အတိတ်တွေဖြစ်နေတာတဲ့ ဥမာအပြင်ရည်စည်းနေတဲ့ရည်စည်းချောင်းကိုကြည့်နေတဲ့ကိုကြည့်နေတဲ့ဒီတနေရာလေးကိုကြည့်နေတဲ့အခါမှာဒီရည်တွေကဒီနေရာလေးဒီလိုစီးနေတယ်လို့ထင်တာမဟုတ်ဘူးကိုမြင်နေတဲ့ရည်တွေကပထမရည်တွေစီးသွားပြီနောက်ရည်တွေနောက်ရည်တွေအဲ့ဒီလိုပဲတဲ့ဝေဒနာကလည်းဥမာတစ်ခုပြောရလို့ရှိရင်ဘုန်းကြီးတို့ဒီမှာတော့အဲပိုးပဲဘာခေါ်လဲပိုးစိတ်ဒီခြားတွေတိတ်မတွေ့ဘူး မြန်မာနိုင်ငံမှာတော့ဒီမိုးရွာသည်ရောက်ပြီဆိုရင်သိတာတယ်မိုးရွာတော့မယ်ဆိုတာနဲ့ခြာလေးတွေပုစိတ်လေးတွေကမိုးလွတ်ရာကိုရွှေ့ပြောင်းကုန်ပြီလေတခါတည်းအမြင့်ပေါ်မှာအိမ်နံရံနေပါလေတိုက်နံရံနေတက်ကုန်ပြီအဲ့ဒီမှာတက်တဲ့ခါမှာခလန်းလန်းကကြည်ပါလားမတ်တက်လေးကြည်နေရင်ပုစိတ်တွေသွားနေတာတစ်ဆက်တည်းလို့ထင်ရတယ်လေအဲ့ဒါကိုတေချာလေးအောက်နားမှာထိုင်ပြီးကြည်ကြည်ပါလား တကောင်ပြီးမှတကောင်တကောင်ပြီးမှတကောင်တကောင်ပြီးမှတကောင်မဆက်ဘူးအခုဝေဒနာလည်းအဲ့ဒီတိုင်းပဲတဏှာပြီးမှနောက်တဏှာတဏှာပြီးမှနောက်တဏှာတဏှာပြီးမှနောက်တဏှာတေချာအဲ့ဒီဝေဒနာကိုတေချာလေးစူးစိုက်ပြီးရှုရင်အဲ့ဒီလိုကိုပဲဝေဒနာလေးရဲ့ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်ဖြစ်လိုက်ပြန်လိုက်အဲ့ဒီသဘောကိုသိရလိမ့်မယ်ဆင်းရဲတယ်ဆိုတာမရှိတော့ဘူးခံစားမှုတက်တဲ့သဘောလေးပဲသိသွားလိမ့်မယ်အဲ့ဒါတရားပဲ အဲ့ဒီသဘောလေးကိုသိနေတာဖြစ်ပြသဘောလေးကိုကိုယ်တိုင်တွေ့နေတာဒါဝေဒနာကိုရှုတဲ့အခါပြောင်းအောင်ရှုခိုင်းနေတာမဟုတ်ဘူးအဲ့ဒီသဘောကိုသိအောင်ရှုခိုင်းတာပဲဒီသဘောကိုမြင်အောင်ရှုဖို့ပဲဒါကြောင့်မို့သိခံရမယ့်အထက်မှာဝေဒနာဒါလေးကိုလည်းသိခံပါနောက်တစ်ခါအဲဘုန်းကြီးတို့သိခံရမယ့်ဟာတွေကတော့ဒီမှာအများကြီးပဲပေါ့တဘာဝကိုလည်းသိခံရမယ်အလိုမရှိတဲ့တန်ကိုလည်းသိခံရမယ်ခုပြောတဲ့စဉ် ဒုက္ခဝေဒနာတွေကိုလည်းသိခံရမယ်နောက်တစ်ခုကဘာကိုသိခံရမှာလဲဆိုအတူနေပုဂ္ဂိုလ်လည်းသိခံရတယ်အတူနေပုဂ္ဂိုလ်အတူနေပုဂ္ဂိုလ်ဆိုတာတူတုံဆင်းပြီးတော့ညီကိုချင်းမောင်နှမချင်းချင်း တောင်မှစိတ်ဓာတ်သဘောထားချင်းတူရလားအနေတိုင်းအမှုချင်းတူရလားမတူဘူးအခုဒဇိမ့်နေလားဖိစုနေတာ တစိမ့်နေလာပြီးစုနေတာဖြစ်တော့သူ့အမှုသူ့အကျင့်နဲ့သူ့ဝါသနာနဲ့ပဲသူ့စရိုက်နဲ့ပဲတချို့ကချမ်းချမ်းတန်းတန်းနေတတ်တဲ့ပုဂ္ဂိုလ်ဟာတန်ရထအသွာလာချမ်းချမ်းပဲသိခံရတာပဲအဲတချို့ပုဂ္ဂိုလ်ကလည်းပဲတခါအခန်းနဲ့ရောက်လာပြီဆိုဟိုနိုင်ဒီနိုင်ဟိုအဖြီတရားဖြီဟိုအခတရားခလုံးနေငြင်းငြင်းလေးကိုမနေဘူးအဲ့ဒါလည်းသိခံရတာပဲအတူနေပုဂ္ဂိုလ်ကအတူနေပုဂ္ဂိုလ်ဆိုတာကအဲ့လိုပဲသိခံနေရတာ ဒီမှာတော့ပြင်ဟိုဘာကောလဲစီးတွေပါလေလိမ့်တာသိမတွေ့ဘူးဘုန်းကြီးတို့မြန်မာနိုင်ငံဆိုရင်အဲ့ဒီဟာကတိခံရတဲ့ဒုက္ခဘာကောလဲညောင်းတော့တရားထင်ရတာညောင်းတော့ဥဆိုင်စီးတို့ဘာစီးတို့အဲ့ဒီစီးပြင်းတွေလိမ့်တာလေအဲ့ဒီမှာတရားနဲ့တရားကဒီစီးအနံ့ကိုမကြိုက်တဲ့ပုဂ္ဂိုလ်နဲ့ဒီစီးလိမ့်တဲ့ပုဂ္ဂိုလ်နဲ့တွေ့ရင်ဟိုပုဂ္ဂိုလ်ကလည်းအဆောင်ပြန်ရောက်လိမ့်ပြီအဆောင်ပြန်ရောက်လိမ့်ပြီ အဲတော့ဒီအနက်တွေကိုမခံနိုင်ဘူးဒါပေမဲ့လို့လည်းပဲအခုတရားအားထုတ်နေတဲ့ပုဂ္ဂိုလ်အရိယာစာအိမ်ထဲမှာနေမဲ့ပုဂ္ဂိုလ်ဟာအဲဒီလိုသိခံစရာအကြောင်းအရာတွေပေါ်လာရင်လည်းပဲဘာလုပ်ရမှာလဲဒီသိမခံနိုင်လို့ရှိရင်အရိယာစာအိမ်နဲ့နေလို့ရပါမလားမရဘူးနောက်တစ်ခါသင်္ခါယေကံပฏิဝဇေတိတဲ့သင်္ခါယေကံပฏิဝဇေတိ တိခာယေကံပြိဝစီတိဆိုတာရှောင်ကျင်သင့်နာတွေကိုရှောင်ကျင်ရမှာတချို့ကတရားအထုတ်နေတာငါတရားမှတ်နေတာပဲလမ်းပေါ်ရောက်နေတယ်ဘယ်သူမှဖယ်မပေးတဲ့လူအရှိသေးတခါကိုမှတ်နေတာပဲဆိုပြီးတော့ဘယ်သူမှပြီးမဆိုင်ဘူးအဲဒီလိုမှမျိုးဝရှိသေးတယ်ဘုန်းကြီးတို့ဒီမှာတော့ဟိုဒီလိုမဟုတ်ပါဘူးမြန်မာနိုင်ငံမှာတော့ တရားအားထုတ်တဲ့ပုဂ္ဂိုလ်ဟာရိတ်စီအားထုတ်ထားတဲ့အခါကျတော့တတိသမารီတွေလွန်အားကောင်းနေပြီပုဂ္ဂိုလ်ဟာလုံးဝအမှတ်လွတ်လို့မရတာရှိတယ်။ဘယ်နေရာတော့တော့မှတ်လွတ်လို့မရဘူး။သူ့ကိုဘေးကလူတတိပေးနေမှရတယ်။လာလာရီရစ်တီလာရီနဲ့ချီပြီးတော့တကယ်ကိုအသေးစိတ်ရိုးရိုးသေးသေးရှုမှတ်တဲ့ပုဂ္ဂိုလ် အဲ့လိုရှုမှတ်တဲ့ပုဂ္ဂိုလ်ဟာဒီလမ်းဖြန့်ကူးရင်လေဒီတိုင်းညံညံသွားလို့မရမှတ်စိတ်ကတခါလဲပါနေတာဒီရိတ်တာကအထွက်မှနော်ဟိုအိမ်ပြန်ရောက်လို့ကြာတဲ့ခါမှတော့ပြေသွားတာပေါ့ရိတ်တာကနေပြီးတော့ပြန်သွားလို့ကိုဟာတလားခွဲပြေးပြီးနှစ်လားရှိပြီးသုံးလားရှိပြီးအကြောင်းအလျော်စွာထွက်ရတော့မယ်ဆိုရင်အဲ့ဒီမှာပြန်ထွက်ပြန်ပြီဆိုရင်ချုပ်ကမ်းလန်းဖြတ်ကူးတဲ့အခါမှာ မလွတ်လို့မရလို့ကားကရပ်ပြရတာရှိတယ်တခါတည်းကကားသမားကဆဲခံရတာရှိတယ်ကာသမားကဆဲတာရှိတယ်ကာသမားကဘာပြောလဲသိကျင်တာလားဆိုတာဆဲတာပြောတာရှိတယ်ချမ်းချမ်းထန်တာတချို့ကာသမားကဘာလဲဘုံကြီးစာဖြစ်ချင်သလားဆိုတာရှိလိုက်တယ်။ဟောတို့ရိုင်းတဲ့လူပဲဘုံကြီးစာဖြစ်ချင်သလားဆိုတာရှိလိုက်သေးတယ်။အဲဒီတော့ဒီပုဂ္ဂိုလ်ကအမှန်မလို့ အမှန်မလွတ်တဲ့အခါကလည်းလွတ်လို့မရတဲ့အတွက်ကြောင့်ကိုသူ့မှာဘာမှမသိဘူးပတ်ဝန်းကျင်ကကားလည်းမသိဘူးသူမသိဘူးသူဘာမှကိုဘာဖြစ်မှန်းမှန်ကိုမသိဘူးသူကအဲ့ဒီပုဂ္ဂိုလ်ကအဲ့လိုအော်မှပြောမှသူသတိရတတိဝင်သွားတယ်အဲ့ဒါမျိုးရေတခါတရံမှာတချို့ကဆရာတော်ဘုရားတပည့်တော်တို့ဟိုအပြင်ရောက်တဲ့ခံမှာရောဒီလိုမှတ်နေရမလား ကိုယ်အိမ်မှာကိုယ်နေတဲ့ထိုင်တဲ့ခါကတော့ကိုယ့်ဟာကိုယ်လှူရှားတဲ့အမူအရာမှတ်လို့ရပါတယ်တပည့်တို့ယုံမှရောယုံမှတာဝန်မကြီးတာဆိုရင်မှတ်လို့ရပါတယ်စည်ရင်အင်းကြီးရေရပြူရမယ်ဆိုရင်တော့မမှတ်နဲ့လို့ပဲမှတ်ရင်အာယုံကမှတ်စိတ်ဝင်နေပြီဆိုရင်ဒီရင်းနေတာဘာတွေမှမသိဘူးအဲ့ဒီအကုန်လုံးအမားယွင်းနေတယ်ကိုရောနေရနေမယ်ဒုက္ခရောက်နေမယ်နောက်တစ်ခါကမ်းမောင်းတဲ့အခါမမှတ်နဲ့ဟုတ်တယ် အန္တရာယ်သိကြီးတယ်ကံမောင်းနေခြင်းတချို့ကဘုန်းကြီးတို့မြန်မာနိုင်ငံမှာရှိပါတယ်ဒီမီးပွိုင်မှာမီးလေးစိမ့်နေတဲ့အချိန်လေးသူခဏမှတ်လိုက်တယ်အာယုံလေးဝင်သွားရောမီးနေတာသူအာယုံမသိတော့အဲ့ဒီအချိန်မှာနောက်ကပေါ်ပေါ်ကားတွေနှိမ့်မှာအဲ့ဒီကြတော့မှတတိဝင်တော့ဟူးနင်းလိုက်တဲ့ခါကျတော့ဟိုမှာသွားပြီးတက်ကြည့်ရရှိတယ်ဝင်တိုက်ကုန် ဒါကြောင့်မို့အန္တရာယ်သိကြီးရဲ့ကမ်းမောင်းတဲ့ခါမှလည်းမမှတ်ပါနဲ့ကိုယ့်အိမ်မှာကိုနေတဲ့ခါမှလှုပ်ရှားတာခိုင်တာရည်ချိုးတာဝှက်လျှော်တာမှတ်လို့ရတယ်ဒါပေမဲ့ဒီလိုသွားတဲ့လာတဲ့ခါမှအထူးဒါကိုတော့အထူးရှောင်ပါပန်းချံတဲ့ဘာထဲမှာကိုယ့်ဟာကိုယ်သွားမယ်ဆိုရင်တော့ကိုယ်မှနဲ့ကိုယ်သွားလို့ရပါတယ်ဒါကိုလည်းပဲလူများများသွားတဲ့နေရာလူနည်းနည်းသွားတဲ့နေရာကြည့်ပြီးတော့ရှောင်ပါဆောင်ရွက်ပါလို့ပြောတာဒါကြောင့်မို့သင်္ခါရေကံပฏิ ပဲသင်္ခါရေကံပရိဝဇေတိမိမိတို့ဒီမှာရှောင်ကျင်တဲ့အရာဆိုတာကစင်ကြံနေမြင်ကြံနေရှိတဲ့နေရာအဲ့ဒီနေရာမျိုးမှာလည်းပဲငါတရားမှတ်နေတာပဲဆိုပြီးတော့ဒါရင်းနဲ့သွားပြီးရင်မဆိုင်နေအနည်းခံရမယ်ဟုတ်လားအဲ့ဒါမျိုးနွားကြံကြွဲကြံနွားကြံကြွဲကြံဆိုလို့ဘုန်းကြီးကိုယ်တိုင်နွားကြွဲလိုက်လို့နှခါပြီးခဲ့ ကျွဲဆိုတဲ့အကောင်နီးနီးနေလိုက်တယ်လို့ဆိုတာဘုန်းကြီးတို့ကလေးဘဝတုန်းကဒီလိုပဲဟိုရွာဒီရွာလှူဒန်းသွားရတယ်လေဘုန်းကြီးတို့ဆရာတော်ဘုန်းကြီးတွေကိုစားဆိုပြီးကျောင်းသားနှစ်ယောက်နဲ့ကိုရင်တစ်ပါးနဲ့သွားရတာရှိတယ်။အဲဒီကျတော့တိုးထဲမှာသွားရတာဆိုတော့ဒီလိုပဲဒီကျွဲတွေနွားတွေဆိုတာတွေ့တာပဲ။အဲဒီမှာကျွဲဆိုတဲ့တော်ကဒီလိုနီးနီးမြင်းတို့ကသိပြီးတော့မကြိုက်ဘူးလို့ဆိုရင်အဲဒီမှာလိုက်တယ်ဆိုတော့ အလိုလိုလဲစိတ်ကလည်းကြောက်နေတယ်ကြောက်နေတဲ့အချိန်ကြွေးနေမြင်တဲ့အခါဒီကြွေးကြီးကငမ်းမြန်လိုက်မှလာလို့ဆိုဟိုကခေါင်းထောင်ပြီးမော့ပြီးတော့ဒီခါနဲ့ညွန့်ညွန့်လုံနေပြီဆိုရင်တော့အဲ့ဒါတတိထားတော့သူလိုက်တော့မှာအဲ့ဒါနဲ့လိုက်တော့မယ်ထင်ပြီးတော့ကိုယ်လည်းတုတ်တုတ်ပြီးနောက်ကကျွေးရလိုက်ပြေးနေရတာလေအဲ့ဒီမှာလည်းပဲတချီတချီကဘုန်းကြီးမြို့မှာရောက်နေပြီရွှေဘုံမြို့စာတင်တိုင်းမှာရောက်နေတယ်စာတင်သားအဲ့ဒီမှာစာတင်သားကသုခံ ကိုသွားနေကြလမ်းမဟုတ်ပဲနဲ့တခြားလမ်းကသွားလိုက်တဲ့အခါကျတော့အဲ့ဒီမှာဟိုသွားတဲ့လမ်းကဘုန်းကြီးတို့ဟိုကောင်းထုတ်ကြီးတွေနဲ့ပန်းချပြီးပေါ့နော်အဲ့ဒီပန်းချပြီးကလားတွေနေတဲ့လမ်းကသွားလိုက်တော့သူတို့ကနွားတွေကျွဲတွေမွေးတာသူတို့ကျွဲကြီးတွေကလင်ကောင်ကြီးတွေနိချိုကောင်ကြီးတွေနဲ့ပါလဲသူတို့ကအဲ့အရာတွေမွေးတာဆိုတော့ဘုန်းကြီးကအဲ့ဒီရက်ကွက်ကနေဖြတ်သွားလိုက်တဲ့အခါကျတော့ဒီလိုပဲအဲ့ဒီကျွဲရ လိုက်လိုက်တာလေဘုန်းကြီးပြေးရတာတပိတ်ကြီးပွေပြီးနောက်ဆုံးပဲအိမ်တိမ်ဝင်ပြေးတပိတ်လွတ်ချပြီးပြေးဒါကြောင့်ဒီလိုနွားချမ်းကြွဲချမ်းရှိတဲ့နေရာမျိုးငါတရားမှတ်နေတာပဲဆိုပြီးတော့မတိမ်မဲမရှောင်မဲဖြစ်ရင်အန္တရာယ်မဖြစ်နိုင်ဘူးလားအန္တရာယ်ဖြစ်နိုင်တယ်ဒါကဘုန်းကြီးတို့ကဘုန်းကြီးကပြောချင်ရပြောနေတာမဟုတ်ဘူးစာရဲကိုကဒီတိုင်းပါတယ် နောက်ပြီးတော့ဘုန်းကြီးတို့ဒီမှာကျင်းချိုင်ရှိတဲ့နေရာနဲ့မသွားနဲ့ငါတရားမှတ်နေတာပဲဆိုပြီးဒီမှာကျင်းနေချိုင်နေချသွားမယ်စူးရှိတဲ့နေရာတွေနဲ့မသွားနဲ့ဒီလိုနေရာမျိုးတွေသွားရင်လည်းစူးမှာပဲတရားမှတ်မှတ်မှတ်မှစူးမှာပဲဒါကြောင့်မို့အန္တရာယ်ရှိတဲ့နေရာမျိုးအဲ့လိုနေရာမျိုးကိုလေရှောင်ပါတဲ့အထူးအားဖြင့်ရှောင်ရမယ့်အရာဝတ္ထုကြတော့ဘာလဲယဟန်တော်များ ယဟန်တော်များမှာဝိသဘာကအာယုံဖြစ်တဲ့မာတုကာမကိုရှောင်ပါတတရားအထုတ်နေတဲ့ယဟန်တော်များတရားအထုတ်ထုတ်မထုတ်ထုတ်ယဟန်တော်များဟူသမျှဟာဒီရှောင်ကျင်တဲ့အထက်မှာမာတုကာမဝိသဘာကအာယုံဖြစ်တဲ့မာတုကာမအာယုံကိုသူရှောင်ပါမရှောင်လို့ဒီပေါ်မှာအာယုံဝင်စားမိရင်အရိယာစာရင်နဲ့နေလို့ရပါမလားမရတော့ဘူးဒါကြောင့်မို့ဒါနံပါတ်၄နံပါတ်၃ပေါ့ နောက်တစ်ခါသင်္ခါရေကံဝီနောတွေတည်တဲ့သင်္ခါရေကံဝီနောတွေတည်ပယ်သင်သောအရာပေါ့ပယ်သင်သောအရာတွေကဘာတွေလဲဆိုတော့ကာမဝိတေဗျာပါရဝိတေဝိဟိန္တဝိတေအဲ့ဒါတွေကိုမိမိတို့ကလက်ခံထားရမှာလားပယ်ရမှာလားဟေးအဲ့ဒါတွေကိုပယ်ရမယ် ကာမဂုဏ်နဲ့စပ်ပြီးတော့ကြံစီစဉ်းစားစိတ်ကူးနေတာတွေလက်ခံနေလို့တမာတိရပါမလားမရဘူးအခုတရားအထုတ်တဲ့အခါမှာမိမိရဲ့ခန္ဓာကထင်ရှားတဲ့အာယုံကိုရှုရမှာမရှုဘဲနဲ့ဒီလိုအာယုံတွေနဲ့စပ်ပြီးတော့တာအာယုံ သမီးအာယုံဇနီးအာယုံပစ္စည်းအာယုံခင်မွန်းအာယုံဒီလိုအာယုံတွေနဲ့ကာမဂုဏ်အာယုံတွေနဲ့ အဲ့ဒီလိုငါးပြအာယုံကာမဂုဏ်အာယုံတွေကိုကြံစည်စေကူးစဉ်းစားနေမယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်အမှတ်တွေလွတ်နေပြီရှုမှတ်မှုတွေလွတ်နေပြီဖြစ်တဲ့အတွက်တမာရီမရဘူးတမာရီမရတဲ့အတွက်တမာရီအာမကောင်းရင်ယုံနာဖြစ်ဖြစ်သိတဲ့ဝိပဿနာပညာဝိပဿနာဉာဏ်ဖြစ်နိုင်ပါမလားမဖြစ်နိုင်တော့ဘူးဒါကြောင့်မို့ဘုန်းကြီးတို့ယောဂီများ အဲလိုကာမဂုဏ်အာယုန်နဲ့စတဲ့ကမိသန္တနိဝရဏဆိုတဲ့အဲ့ဒီကမ္မဝိတ္တတွေဒါတွေကိုရှောင်ပါတဲ့နောက်တကဗျာပါဒဝိတ္တဗျာပါဒဝိတ္တဆိုတာကသူတော်ဘာတွေကိုသိကြည်ပစ္စည်းလိုတဲ့စိတ်တွေအဲ့ဒီစိတ်အကြံစီတွေဖြစ်တာသူတော်ဘာတွေဆိုတာကတော့အထူးအားဖြင့်မိမိတို့ကိုယ်နဲ့စီပွားရေးပြိုင်ပဲတို့ ယာရုပြိုင်ဘက်တို့ပညာရေးပြိုင်ဘက်တို့ဒီလိုပြိုင်ဘက်တွေပါမယ်အထူးအဖြင့်တော့အဝေးကပုဂ္ဂိုလ်တွေဖြစ်တတ်တာမဟုတ်ပါဘူးအနီးကကုန်းနဲ့နီးကရင်းနှီးတဲ့ပုဂ္ဂိုလ်တွေပေါ်မှာအဲ့ဒီလိုပြန်ပါရဝိတ္တတွေဖြစ်တတ်တယ်ူတော်ဘာတွေကိုသိကြည်လို့တဲ့စိတ်တွေပစ္စည်းလို့တဲ့စိတ်တွေစီဝါဥစ္စာတွေကုံဆုံးပစ္စည်းဆုံးရှုံးသွားလို့တဲ့စိတ်တွေအဲဒီလိုစိတ်အကြံစီတွေဖြစ်ရင်လည်းပဲလက်ခံရမှာလားပယ်ရမှာလားပယ်ရမှာပဲ နောက်တကဝိဟိန္တဝိတေတဲ့ဘာဝိတေလဲအေးဝိဟိန္တဝိတေဆိုတာကသူတစ်ပါးကိုကိုယ်နဲ့ဖြစ်ဖြစ်နှုတ်နဲ့ဖြစ်ဖြစ်အဲ့ဒီမှာညှင်းစင်းနှိမ့်ဆက်လိုတဲ့စိတ်အကြံစီတွေတချို့ပုဂ္ဂိုလ်ဟာမိမိရဲ့ခန္ဓာကိုယ်နဲ့သူ့ကိုနှိမ့်ဆက်တာအဲတုံနဲ့ရိုက်တာခင်းနဲ့ပေါက်တာလက်သီးနဲ့ထိုးတာဒါကိုယ်နဲ့နှိမ့်ဆက်တာကိုယ်နဲ့ နှုတ်နေဆိုတာကတော့သူ့ရဲ့မကောင်းသတင်းတွေရှောက်ပြောတာသူ့ကိုမကောင်းနှိမ်ချပြီးတော့ရှောက်ပြောတာလေသူ့ရဲ့ဂုံတိတ်ခါဒီကိစ္စရာတွေသူ့ရဲ့ကိုချင်းတိတ်ခါတွေဂုံတိတ်ခါတွေဒီလိုဟာတွေကိုနှိမ်ချပြီးတော့ပြောဆိုတာဒါကနှုတ်နဲ့ညှင်းဆဲရအဲဒီလိုကိုယ်နဲ့ဖြစ်စေနှုတ်နဲ့ဖြစ်စေညှင်းဆဲလို့တဲ့စိတ်အကြံစီတွေအဲ့ဒီစိတ်အကြံစီကဝိဟိန္ဒဝိတ္တခေါ်တယ်။ဘာဝိတ္တခေါ်လဲ။ အဲ့ဒီလိုဝိတက်တွေပေါ်နေရင်လည်းပဲအဲ့ဒီအကျဉ်းစီတွေကိုလက်ခံထားရမှာလားပယ်ရမှာလားအခုတရားရှုမှတ်နေတယ်ဆိုတာအဲ့ဒီဝိတက်တွေကိုပယ်နေတာဘာတွေကိုပယ်နေတာလဲကမ္မဝိတက်ဗျာပါဒဝိတက်ဝိဟိတဝိတက်ဒါတွေကိုမဝင်နိုင်အောင်ကိုကဝရိယစာရေးပြီးတော့ဒလဆက်ရှုနေရတာထိုင်ရင်လည်းရှုတဲ့အာယုံပေါ်မှာစိတ်နေအောင်ရှုရရရင်လည်းရှုနေရတယ်၊သွားရင်လည်းရှုနေရတယ်၊လျှောင်ရင်လည်းရှုနေရတယ် ဘယ်ချိန်မှာပဲဖြစ်ဖြစ်အမြဲတမ်းတတိဥစည်းတဲ့စိတ်ကလေးနဲ့ဘုန်းကြီးတို့တရားရဲ့ကိနာစိတ်တတ်တာဒီတတိအဆောင်လျှောက်လေးနဲ့သာဆောက်ရှောက်ပြီးတော့ရှုနေရတယ်ရှုနေနိုင်လို့ရှိရင်အဲ့ဒီဝိတ္တတေရောဝင်ခွင့်ရပါအောင်မလားဗျာမရတော့ဘူးဒါကြောင့်မို့အဲ့ဒီမှာဒီမိဝဲတင်းတဲ့အရာဝတ္ထုမိယာ၄ပါးပေါ့အဲ့ဒီမိဝဲတင်းတဲ့အရာဝတ္ထု၄ပါးကိုလည်းမိဝဲရမယ်အဲ့ဒီဒါလေးကိုဆောင်ပုဒ်လေးစီထားတယ် မိဝဲတိခံရှောင်းပယ်လံလေးတံမိယာများဟူဒီလေးဘုတ်ကိုကြည်ပြီးတော့သူ့ရဲ့အတိတ်ပင်လေးတွေကိုပါဝင်အောင်ဆောင်ပုံလေးစီထားတယ်ကေတန်လေးဆုမယ်မိဝဲတိခံရှောင်းပယ်လံလေးတံမိယာများမိဝဲတိခံရှောင်းပယ်လံ လေးတံမီယာများစုကြည်ပါရှောင်းပယ်လံလေးတံမီယာများမိဝဲတိခံရှောင်းပယ်လံလေးတံမီယာများဒါကအရိယာတို့ဆိုင်မဲဆိုင်နေကိုနေလိုတဲ့ပုဂ္ဂိုလ်ဟာမိဝဲတင်တဲ့အရာဝတ္ထုကိုလည်းပဲမိဝဲသွားရမှာ အဲ့ဒီမိဝဲရမယ့်ဟာကနံပါတ်1ကဘုန်းကြီးတို့ယောဂီများစွမ်းသင်္ကန်းကြောင်းစီဒါကိုဘာလို့ရမှာလဲမိဝဲရမယ်နောက်ပြီးတော့တိခံတဲ့အရာဝတ္ထုတွေအားလုံးတိခံမှုဆိုတာတွေကိုမိဝဲသွားရမယ်တရားအထုတ်တဲ့ကအထုတ်တဲ့ကံမှာတော့အခုတတိအဆောင်လျှောက်လေးနဲ့ပဲရှုမှတ်ပြီးတော့သွားရမှာတိခံတဲ့နာကိုမိဝဲပြီးတော့နောက်တကဘာလို့လဲရှောင်ကျင်တဲ့နာ ရှောင်ကျင်တဲ့နာကိုလည်းပဲရှောင်ကျင်မှုဆိုတာ၄မိဝဲသွားရမယ်။ရှောင်ကျင်တဲ့နာတွေမရှောင်ကျင်ရင်လည်းပဲခွန်ကြီးတို့ယောဂီများအရိယာစာရင်နဲ့နေခွင့်ရပါမလား။မရနိုင်ဘူး။နောက်တကပယ်နှံတဲ့နာတွေဖြစ်တဲ့ကာမဝိတ္တ၊ပြန်ပါရဝိတ္တ၊ဝိဟိန္ဒဝိတ္တအဲ့ဒီဝိတ္တတွေကိုလည်းပဲမိမိတို့ကလက်ခံထားရမှာလားပယ်ရမှာလား။ အဲအဲ့ဒီမိဝဲတဲ့အရာဝတ္ထု၄ပါးကိုမိဝဲပြီးတော့ဘုန်းကြီးတို့ယောဂီများကတတရခေနာစေတတဒါပဲအရေးကြီးတာကတော့ဒီနံပါတ်1အရိယဝါဒဟာအရေးကြီးဆုံးပဲအကုန်လုံးဒီ10ပါးကျန်တဲ့9ပါးဟာဒီနံပါတ်1ဖြစ်တဲ့တတရခေနာစေတတဒီတတိဆောင်းလျှောက်လေးနဲ့တွေ့တွေ့သွားမှာနောက်ရက်ကိုဘုန်းကြီးဟောပေးမယ်ဘုန်းကြီးတို့ယောဂီများ အဲဒီငါးအင်ပယ်လေအင်္ဂါငါးပါးပယ်ရမယ်ဆိုတာလည်းပဲဒီတတိမပါဘဲနဲ့ပယ်လို့မရအောင်ဒီတတိဆောင်းရှောင်းလည်းပဲသွားဂုံချောက်တွေဒါတွေနဲ့ပြည့်စုံရမယ်ဆိုတာလည်းဒီတတိနဲ့ပဲသွားမှာဒီတတိဆောင်းရှောင်းလေးကတော့ဖြင့်အာလုံးတရားမိယာတွေမှာလည်းပဲသူနဲ့ပဲသွားရမှာဖြစ်ပါတယ်ဒါကြောင့်အခုလည်းပဲမိဝဲတဲ့အရာဝတ္ထု၄ပါးကိုမိဝဲမယ်အဲ့ဒီမိဝဲပြီးတော့ တတိဆိုတဲ့အဆောင်လျှောက်လေးနဲ့သာကိုရှုမှတ်ပွားများအထုတ်သွားလို့ရှိရင်အရိယာတို့ရဲ့စအိမ်ထဲမှာနေခွင့်မရနိုင်ဘူးလားဗျာဒါကြောင့်မို့ဘိကဝေယံတော်များဥจิตတာတို့ဤရာဤသာသနာတော်၌ဘိက္ခုယံသည်ဝါတတိပဋ္ဌာန်တရားတွေကို ရှုမှတ်ပွားများအထုံနေတဲ့ယောဂီပုဂ္ဂိုလ်သည်ဧကံတခုသောမိဝဲတင်သောပစ္စည်း၄ပါးကို ပฏิသင်္ခာပฏิသင်္ခာယပညာဖြင့်ဆင်ញင်၍ပฏิတိဝတိမိဝေ၏ဧကံတကူသောတိခံသင်သောဆင်တိခံသင်သောချမ်းအပူစသည်ကို သင်္ခာယဆင်ញင်၍တိဝံတိတိတိခံ၏ဧကံတကူသောရှောင်းခြင်းသင်သောဆင်ကြံမြင်ကြံစသည်ကိုသင်္ခာယဆင်ခြင်း၍ပရိဝဇိတိရှောင်းခြင်း၏ ဤကံတကုသောပယ်ဖြောက်တင်သောကာမဝိတ္တစသည်ကိုသင်္ခါရဆင်ခြင်၍ဝိနောတေတိပယ်ဖြောက်၏ဘေကဝေယံတော်များအိုချေသားတို့ဧဝံခောဤတို့လျင်ဘေကုယဟံတိသတုရပတိနောမိယာ၄ပါးရှိသည်မိယာ၄ပါးကိုမိဝဲရသည်ဟောဒီဖြစ်ပါ၏ဣတိဤသို့ဘဂဝါတို့ဘုန်းတော်သခင်ဘုရားရှင်ကိုရောမြတ်ကြီးသည် ဟောစာကောင်းစွာမသွေဟောကြားတော်မူခဲ့ပါပြီတည်း